စားစရာတွေတော့ရပါပြီအဖေရေဘာလဲကွာလူကျင်နာကိုတောင်းမရစေတော့ဘာလူကျင်ကလေးဘာလူကျင်ကလေးအမလီငပြောပြီးလေးလာပေးတယ်ခင်ဗျရော့ပါရှင်းနဲ့လာပေးလို့အဲ့ဒီတငယ်မလေးကဘာတော်လဲဗျသမီးနာမည်ဘလူးလဲတုံးဗျဒိဋ္ဌမင်္ဂလိက ဒိဋ္ဌမင်္ဂလိကသူ့မှာအမေရှိသေးသလားစစ်ပါလားဒီကောင်သူ့အမေဆုံးပြီအော်ဆုံးဆုံးချင်းပေးသလားဆုံးတာနဲ့သေးတာအတူတူပဲဟာမတူဘူးမတူဘူးဆုံးဆုံးချင်းပေးခမရကတိုင်ရမယ်ပြောင်ပြတ်စွာဘုရားတောင်းသားနဲ့တွေ့မှာငါဓာတ်ရအောင်ပေါ်နေပါပြီဟုတ်တယ်လေခမရဆရာဝန်တွေဘာတွေခေါ်မကူလို့ဆုံးရတာအဲမောင်ကျုပ်ကတောင်းမှန်ပြဒီမောင်ရယ်တောင်းမှန်ပြဒီအသက်ဆုံးပါသေးတာဖေး အမနဲ့ခွက်တလုံးရတဲ့လက်မှာကိုင်းပထိုးသုတ်တဲ့နေအမလေးတစ်ထဲဆိုလို့တစ်ထဲခောက်ထားပြမရှိဘူးခင်ဗျာဝဲတစ်ထဲဝစ်ပြမရှိကြောတဲ့ငါလုတ်ကြရအောင်လေလိုချင်တာတောင်းရပြီခင်ဗျာငါလုတ်ချင်လဲမင်းဆန်းလုတ်ချင်လားဟာဆန်းခင်ဗျားတို့လိုချင်ကျွန်တော်ဆက်ထဲလာယူလဲဟာ အမွေလေးဆက်ထဲတယ်ငါပါထားလိုက်ကြရောမယ်ကျွန်တော်သွားသွားအိတ်နေတဲ့ဆက်ထဲဆန်ကောင်းနေရှိတယ်လို့ဆန်လည်းမလိုချင်ဘူးခင်ဗျအင်ကြီးလိုချင်လားအင်ကြီးဆိုအထုပ်ကြီးနဲ့နှစ်ထုပ်သုံးထုပ်နင့်ရှိကြလားပင်ပင်ဆိုင်မှာကျွန်တော်ပါထားပြန်ရောမယ်ဘာသာတုတ်တယ်နဲ့သဘောကုတ်ကိုသာပြင်းမလို့ညာ ရွာမြင်နေဝင်းလာတောင်းရတယ်ခင်ဗျာလောင်းချောက်ပါလို့မိုင်းဘာတော့ဘာတော့ဘာတော့ကျွန်တော်လူကျင်တာပြောတော့မှာနော်ကြောက်ဘာဘာလဲဘာလဲအာဖရာလောင်းတော်ပမာရှင်းကြီးရဲ့လာကိုပြခဲ့မယ်ပါမရပေါ့ပေါ်စရာအမလီအမလီအမလီကနင်းနေကသူ့ကတာတာဘာနင်းနေနာမရှိဘူးအမလီကတိုင်းလာခဲ့ လာခဲ့လာခဲ့ဟေးမင်းတို့ငါတဖေးဟုတ်ကဲ့လူတယောက်တက်ပြင်ရောင်မပေးရဘူးဟုတ်ကဲ့မင်းငါသမီးကိုမရထုတ်ပြီးလက်ညှိုးနဲ့ထိုးတယ်ဟုတ်ကဲ့ဒီတော့မင်းလက်ညှိုးကိုငါဖက်တော့မပြန်လာမလေးပြကြောက်ပါပြီကြောက်ပါပြီလာခဲ့လာခဲ့လက်ညှိုးနဲ့ထိုးတယ်မဟုတ်ခင်ဗျာသမီးကိုမရခေါ်တယ်မဟုတ် မရဆိုတာကျုပ်နဲ့ကျုပ်ခေါ်တာပါဗျ။အော်မင်းကအမတန်စကားတတ်တယ်။မင်းလက်မင်းမရခေါ်ရအောင်ကပတ္တနာပြအောင်ဖြေစမ်းလက်ပါကြောင့်မရခေါ်ရတော့လား။ဟင်းလက်မရခေါ်တာခမည်းလည်းပြီးမှာပေါ့ငယ်ရကကြီးလာတာလေ။အော်လေးချစ်ပြကောင်းလဲចောင်းသားချင်းចောင်းသားချင်းနေငါပြောနေတာလေချစ်ပြကောင်းတယ်လေနော်။ဟာကျောကရတယ်ဗျာတရားတယ်ကျောကရတော့ဘာနဲ့ကုတ်တော့လက်နဲ့ကုတ်တယ်လက်နဲ့ကုတ်တော့ရသေးသလားမရဘူးအဲဒါကြောင့်ကျွန်တော်လက်ဟာကျွန်တော်မရဘူး မရပေါင်းမော်စရာတွေးကြည့်တာမကြွလိုက်ပါနဲ့။တစ်ထဲသမီးရမှာစိတ်ကြည်နိုင်မယ်။အဲ့ကျေကိုကိုင်းမှလို့ပြခွက်သူဆွဲ။သွားပါတော့ကွာ။သိမ့်ကြီးကိုရှင်။သိမ့်ကြီးသိမ့်တို့သိမ့်ကတ်တွေရှင်ပါလို့ဟဲ့တထောင်သားတူတလားတန်လားတဲ့။သိမ့်လို့ကျလားရောအောင်မို့မမလေးတော့ nó là theo ông mông đông nước quẹt đồng hẹn ရွှေသမီးမရရင်တော့တခါတည်းလဲပြီးသေးသေးသေးတော့မထတော့ဘူးဗျာမထတော့ဘူးဗျာရောရှက်စရာကြီးတောက်နေပါပြီဒီတောက်နေအမြင်မတော်မှောက်ရဲ့ဒီဟေ့မောင်ပါတင်ခမညာထပါကွယ်ထပါကွယ်ထပါကွယ်အမလေးမထနိုင်တော့ဘူးခမညာမထနိုင်တော့ဘူးခမညာအိုးအဘထူပါမယ်ထပါကွယ်ခမညာထူလို့မထဘူးဗျာအိုးမင်းကဘသူထူမှထမှာတော့ဘသူထူမှထမလို့လားအေးအေးအေးတမဲပါမရှိဘူးအစက်ဖြစ်ပါမူမဲ့လေးမျိုး မင်္ဂလိကာထူမထမယ်လေထမယ်လေရှက်စရာကောင်းနေပါပြီဒီကောင်းတော့ အသာတကြီးနဲ့ရအောင်ချော့လေဦးမှာပဲဟေ့မောင်မတင်ခင်ဗျာမင်းငါတံပိကိုကြိုက်လားကြိုက်ပါတယ်ခင်ဗျာတိုင်းငါတံပိကြိုက်လို့ရှိရင်မင်းသုံးဝန်းသောစကားသွားပြောဟုတ်ကဲ့သုံးဝန်းသောစကားရလို့ရှိရင်အဘကိုလည်းမင်းလက်ထပ်ပေးတော့မယ်ဟေ့ကျွန်တော်ကအေးခင်ဗျာတံပိကိုသုံးဝန်းသောစကားသွားပြောရမယ်အေးအေးမနေမသွားပြရစေနဲ့ခင်ဗျာမသွားပြရစေနဲ့အမလေးဘာဘူးလို့တော့မောင်ဝဲတောင်းမှမရစေခင်ဗျာဘာဘူးလို့ပြောသမှာဦးတထောင်သားတို့အင်ကြီးဆွေးပေးလို့မရတယ် ခါမျက်ခွက်တီလက်ပြီးနဲ့ထိုးလိုက်ကြတော့မနော်အမလေးဗျာသွားပါမယ်သွားပါမယ်သွားပါသွားပါသွားပါသူတော့သုံးတော်စကားရရင်ပေးစားနော်ပေးစားမယ်ပေးစားမယ်တောင်းပါရဲ့ခင်ဗျာဩဘိုးပဲခင်းသွားဒီမှာအေးမေရိကဒါသိကောက်လို့ဘာများအလိုပကြတုံးလို့မင်းခမိန်လိုချင်တဲ့ဆိုလို့ငါစက်ဘိန်းဝယ်ပေးဘာလို့ဒီညင်းမစည်းတာတုံးလို့အဲပြောစမ်းပါဦးဘယ်လိုစိတ်ဆိုးအောင်ပြောပြောမဆိုးတော့ဘူးလားအေးမေရိကမေရိကရေ မလေးခေါ်လို့လည်းမရဘူးကဲသမီးတို့တဲအောင်မဲသမီးတို့တဲအောင်မဲသမီးတို့တဲအောင်မဲအမလောက်ထဲအောင်လို့ကလေးတွေသာပါဆဲပြီးတော့လားတာလည်းမပြောအဲယောက်ျားတို့ပြည့်ရဲ့နဲ့အဲသမီးတို့ချက်လေအောင်မှာပဲဖိုးတော့နှလုံးထဲနဲ့အမလေးလိမ့်ကြကြပြီအမလေးလိမ့်ကြကြပြီတဲလို့လည်းမရဘူးဟဲ့အော်ဖတ်တော့တာပဲခေါကနာနှလုံးနဲ့သမီးတို့တဲရတယ်လို့ရှင်းမနေလက်ထက် တဲလို့ရတာမပေါ့ဟဲ့နေရာကြလိုက်တာဟဲ့စကားတခွန်းရပြီနှခွန်းကြနေတယ်ရောက်မှခါထိုးပြီးကြောက်ပါပဲရောက်မှကောရောက်မှရောက်မှရောက်မှအော်ရောက်မှကြီးခါထိုးပါပြီလိုက်ကြနေလို့တွဲနိုင်ပါမလားရှင်အမလေးဟန်ကြလိုက်တာနှခွန်းရပြီဟဲ့နှခွန်းရပြီဟဲ့အဲစလောက်ပုံကောင်းပေါ်တင်ပြီးတော့ရှားလေဥပ္ပါပဲလုံးပေါင်းပါလုံးပေါင်း တင်ကြီးလိုက်ရတယ်လို့ကြည့်မယ်လင်သာတွေ့တာမပေါ့ဟာပုံမွန်ရပြီဟဲ့အဖေအဖေအဖေဟေးဘာလို့ဟာကောင်မလေးကအဖေကြားတဲ့အတိုင်းပါပဲခင်ဗျာအောင်ကားဆုံးပြောပါမယ်လေးတော်တော်မစ်တော်တော်အကြံဉာဏ်ကောင်းတဲ့ကောင်နော်ပါစီပေးစားပါခင်ဗျာမလေးမပါစီမပေးစားနိုင်ဘူးမဝဲမနိုင်လေမနေနိုင်ဘူးခင်ဗျာမနိုင်မနေနိုင်ရင်မင်းခံပြုတ်ပြီတော့မင်းမာတက်တာလူမတက်စီတယ်ရာ လူမာဂတိပါဟဲ့အဲမဂတိမဖြတ်ပါနဲ့ခမညာမဖြတ်ပါဘူးကွယ်မဖြတ်ပါနဲ့ခမညာပဲလို့ဖြတ်ဖြတ်ပိတ်ကြမှာပါခမညာငါသမီးငါမေးကြည့်ဦးမယ်ဟဲ့သမီးမောင်မတင်မြနေဘယ်နဲ့တော့မဆိုင်ဘူးမို့လားအာဒီပကားစားကြီးကိုတော့ပြင်မလို့ကျင်ဘူးလားလို့ကျင်တာပေါ့